1350ပြည့်နှစ်တပေါင်းလာဇန်12ရက်1989ခုနှစ်မလ16ရက်စနေနေ့နေ့လယ်3နာရီနဲ့5မိနစ်အချိန်မှာတရားပွဲစသည်3နာရီနဲ့5မိနစ်အချိန်တရားပွဲစတော့ဘယ်အချိန်မှာဆုံးရမလဲ ဟမ်၄နာရီတို့၄နာရီခွဲอืมမင်းကိုရင်တို့ပြောတာကတော့စိတ်ထဲကတော့3နာရီခွဲလို့ပြောတာနဲ့တူတယ်နော်ပါဇက်က4နာရီလို့ထွက်သွားပုံရတယ်ဟမ်မဟုတ်လားဘာပြောမှန်းတော့မသိဘူးတနေ့ကဘာပြောခဲ့ရ ဟန်ကြတယ်ဟောဒီပရိသတ်ဟောရင်တို့တရားအသိကြီးပဲကွနော်ဘယ်တော့မှတရားဟောင်းတယ်မရှိဘူးတရားအသိကြီးပဲပါလေသင်တော်လျောက်ပတ်ဘုဇင်မြတ်မပြတ်ပွားရမည်ဒါမဟုတ်လားယုံကြည်မှုတတ္တာကြိုးစားအထုမှုဝိရိယရှုမှတ်မှုတတိစုစိုက်တည်ငြိမ်မှုသမာဓိ ယုံနာသဘောသိတဲ့ဥပဒနာပညာအရိယသစ္စာ၄ပါးသိတဲ့မေဖို့ပညာဒီအိန္ဒြေ၅ပါးထက်သာအာကောင်းအောင်အကြောင်း၉ပါးနဲ့ပြုပြင်ရမယ်ဆိုတာမှာအခုသင်တော်လျောက်ပတ်တဲ့ဘုဇင်ကိုပွားခြင်းအာဖြင့်တတ္တဝိရိယတတိသမารိပညာအိန္ဒြေ၅ပါးထက်သာအာကောင်းအောင်ပြုပြင်ပေးရမယ်ဆိုတဲ့ အချက်ကိုပြောနေတာမဟုတ်လားဟုတ်ကဲ့လားတော့ကြတရားလည်းမျက်စိလဲသွားလို့လမ်းစာလည်းပျောက်သွားအောင်ပဲနော်အဲ့ဒါမှအခုဘုဇင်အကြောင်းပြောနေသည်ဒီနေ့ကဘုဇင်ရဲ့တာမန်သဘောပြောခဲ့ပြီးတော့ငြိမ်ဘုဇင်ကြွဘုဇင်ပြောခဲ့တယ်မဟုတ်လား ငြိမ်ဘုဇင်ကြွားဘုဇင်မှာကြွားဘုဇင်ကဘယ်ဘုဇင်နေလဲဒီဘုဇင်တွေကကြွားတဲ့ဘုဇင်တွေဒီဘုဇင်တွေကိုဘယ်ချိန်မှာပွားရမလဲဘယ်လိုအခါမျိုးမှာပွားရမလဲစိတ်ဓာတ်ကြနေတဲ့အခါမှာပွားရမယ်နော် ငြိမ်ဖို့စဉ်တွေကဘယ်သူတွေလဲသမာဓိတံဘုဇင်ပတ္တရိတံဘုဇင် သမာဓိတံဘုဇင်ဥပ္ပခတံဘုဇင်ဒီဘုဇင်၃ပါးကဘယ်လိုအခါမျိုးမှာပွားရမှာလဲစိတ်ဓာတ်သိတက်ကြွနေတဲ့အခါမှာတက်ကြွလှုပ်ရှားပြန့်လွင့်နေတဲ့အခါမှာ ဒီပုဇင်တွေပွားလိုက်စိတ်တစ်ဖြည်းဖြည်းငြိမ်ကြသွားငြိမ်ကြသွားတာနဲ့ရှုစိတ်နဲ့ရှုခံအာယုံတဲ့ပြီးချက်ခနဲ့ချက်ခနဲ့ချက်ခနဲ့သွားပြီးရှုနိုင်မှတ်နိုင်ပြီဆိုတော့လမ်းဖြောင်းမသွားဘူးလားအဲ့ဒါလိုဖြောင်းသွားရင်တတ္တာရောအားကောင်းမလားဘူးလားဝိရိယလည်းအားကောင်းလားတတိလည်းအားကောင်းလားတမာရီလည်းအားကောင်းလားပညာလည်းအားကောင်းလားဒီတော့ အဲ့ဒီဘုဇင်9ပါးဖြစ်ပွားခြင်းရဲ့အကြောင်းတရားတွေရှိတယ်ဘုဇင်9ပါးဖြစ်ပွားခြင်းရဲ့အကြောင်းတရားတွေရှိတယ်အဲ့ဒီမှာပါဠိတော်ကဘုဇင်9ပါးဖြစ်ပွားခြင်းရဲ့အကြောင်းဟာတဲ့ဘာလဲလို့ဆိုတော့ကလျာဏမိတ်တာတဲ့ ပတ္တနာဘုဇင်ကဧတံပုပ္ပင်္ဂမယတိတံကလျာဏမိတ်တတာတယထာပိသူရိယတဥရိယတောပုပ္ပင်္ဂမယတိတံအနုရုခအရုဏုကမနယတိတံအရုဏောယတိတံယောအယံအနုအရုဏောအကျဉ် အာယုံသည်ဝါအာယုံတက်ခြင်းသည်အဋ္ဌိရှိ၏ဧတံဤအာယုံအချိန်သည်ဝါယုံအာယုံတက်ခြင်းသည်ဥရိယတထွက်ပေါ်လာသောသူရိယတနေဤပုပ်ပင်ကမှရှည်သွားပေတည်းတဲ့နေထွက်မဲ့ကြရင်နေမထွက်ခင်ရှည်ပြေးလေးကလာတယ်တဲ့ပါတော့အဲ့ဒါအာယုံကရှည်ပြေးလာတယ်တဲ့ အာယုံရှည်ပြေးလာပြီဆိုလို့ရှိရင်မကြခင်မဲ့ဘာလာတော့မလို့သိရတယ်နေထွက်တော့မယ်နေတက်တော့မယ်လို့သိရတယ်တဲ့ဒါကြောင့်အာယုံဟာနေရဲ့ရှည်ပြေးတဲ့ထို့အတူပဲဘုဇင်တရားတို့ရဲ့ရှည်ပြေးလည်းရှိပါသေးတယ်တဲ့ဘာလဲဆိုတော့ကလျာဏမိတ်တာတဲ့ပါတယ်တော့ဘုဇင်တရားတို့ရဲ့ရှည်ပြေးက ယာဏမိတ်တဆိုတာပါလေမိတ်ကောင်းဆွေကောင်းဟုတ်ကဲ့လားမိတ်ကောင်းဆွေကောင်းဟာဘုဇင်တရားပွားခြင်းရဲ့ရှေ့ပြေးပါပဲတဲ့မိတ်ကောင်းဆွေကောင်းရှိပြီဆိုလို့ရှိရင်ဘုဇင်တရားပွားနိုင်သည်ညမိတ်ကောင်းဆွေကောင်းကဘုဇင်ပွားဖို့ တိုက်တွန်းတယ်ဘုဇင်ပွားပုံရှင်းလင်းပြတယ်ညွှန်ကြားတယ်ဟောပြောတယ်ဆိုလို့ရှိရင် နားလေသဘောပေါက်မလာဘူးလားနားလေသဘောပေါက်လာပြီဆိုလို့ရှိရင်ဘုဇင်မပွားနိုင်ဘူးလားတတိတံဘုဇင်ဖြစ်အောင်ဆိုလွယ်လွယ်ပဲရုပ်ဖြစ်သည်မြနာမ်ဖြစ်သည်မြအရှိအရှိတိုင်းတတိနဲ့စောင့်ရှုမဟုတ်ပေဘူးလားအဲ့ဒါလို့စောင့်ရှုရင်တတိတံဘုဇင်မဖြစ်ဘူးလား အဲတတိနဲ့ဘုဇင်ဖြစ်ရင်ခန္ဓာကိုယ်ရုပ်ထင်ရှားရင်ရုပ်ကိုတတိနဲ့စောင့်ရှုစိတ်နံထင်ရှားရင်စိတ်ကိုတတိနဲ့စောင့်ရှုလို့မိကောင်းဆွေကောင်းကလမ်းကောင်းညွန်ပြရှင်းပြပြီဆိုလို့ရှိရဲ့နားလေသဘောပေါက်တဲ့အတွက်တတိတံဘုဇင်ဖြစ်အောင်ရှုနိုင်မှတ်နိုင်ပွားများနိုင်တယ်။ဒါကြောင့်မလို့မိကောင်းဆွေကောင်းဟာဘုဇင်ပွားခြင်းရဲ့ရှေ့သွားပဲတဲ့ရှေ့သွားရှေ့ပြေးပဲတဲ့ဟုတ်သလား အဲ့တော့နေတက်ခြင်းနေထွက်ခြင်းနဲ့ပုဇင်ပွားခြင်းကတူတယ်အရုံရောင်နဲ့ဘာနဲ့တူတယ်လဲကလျာဏမိတ်တာမိတ်ကောင်းဆွေကောင်းနဲ့တူတယ်တဲ့အဲ့လိုမြတ်စွာဥပမာမြတ်စွာဘုရားဥပမာပြထားတယ်နောက်တစ်ခါနောက်တစ်ချက်ဥပမာပြပြတယ်ဘလို့လဲလို့ဆိုတော့အရုံရောင်ဟာနေရဲ့ရှေ့ပြေးဖြစ်တယ်လို့တဲ့ ဘုဇင်တရားပွားခြင်းရဲ့ရှေ့ပြေးတခြားအရာလည်းရှိပါသေးတယ်တဲ့ပါလဲအဲအဲ့ဒီတခြားအရာပါလဲလို့အင်းအကြတန်တော်ကြားလေယောနိတော်မနတိကာရာတဲ့ သင်တဲ့အောင်နှလုံးသွင်းခြင်းအကြောင်းမှန်လမ်းမှန်အဖြစ်နှလုံးသွင်းခြင်းတဲ့သင်တဲ့အောင်နှလုံးသွင်းတယ်အကြောင်းမှန်လမ်းမှန်အဖြစ်နှလုံးသွင်းတယ်ဆိုလို့ရှိရင်ဘုဇင်တရားပွားနိုင်တော့တာပဲတဲ့တတိတံဘုဇင်ဖြစ်လို့ရှုမှတ်လို့တတိတံဘုဇင်ဖြစ်ရဲ့တမာရီအကောင်ပဲတမာရီအကောင်လို့ရှိရင်တမာရီတံဘုဇင်ဖြစ်တယ် အဲ့ဒီတမာရိတံဘုဇင်ဖြစ်လို့ရှိရင်တမာရိအကောင်းတာနဲ့အမျှတမာဟိတောယထာဘူတံပဇာနာတိစိတ်တည်ငြိမ်မှုတမာရိအကောင်းသောပုဂ္ဂိုလ်သည်အမှန်တဘာဝကိုသိပြီအဲ့ဒီဒေသနာတော်အတိုင်းတမာရိအကောင်းလာတော့ရုပ်ရဲ့မမြဲစင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်နာရဲ့မမြဲစင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘာဝအမှန်တွေသိမလားဘူးလားသိလာတယ် အဲ့ဒါလို့သိပြီဆိုလို့ရှိရင်ကိလေသာမငြိမ့်မေဘူးလားကိလေသာကိုပယ်တတ်နိုင်သည်ဝိခံမနာပဟံအပြင်ပယ်တတ်သလားတရင်ကပဟံအပြင်ပယ်တတ်သလားတရင်ကပဟံနဲ့ပယ်တတ်တယ်ဝိခံမနာပဟံကတော့ဝေးกว่าအောင်ခွာယုံမဲ့ခွာနိုင်တယ်ပယ်တတ်နိုင်ရလားမပယ်တတ်နိုင်ဘူးအခုကသိလိုက်ပြီဆိုတော့တမာရီလားပညာလား ပညာပညာဆိုတော့တရင်ကပဟန်နဲ့ပဲမလားဝိခမဏပဟန်နဲ့ပဲမလားတရင်ကပဟန်နဲ့ပဲပြီအဲ့တော့ကိလေသာပယ်နိုင်ပြီဆိုလို့ရှိရင်ဆင်းရဲမငြိမ်းဘူးလားဒီတော့တတိတံဘုဇင်ပွားခြင်းအပြင်တမာရီဖြစ်တဲ့တမာရီပွားခြင်းအပြင်ပညာခေါ်တဲ့ဝိပဿနာပညာမဲ့ပညာဖုပညာအထိဖြစ်ပြီးကိလေသာကိုပယ်နိုင်တယ်လို့သဘောပေါက်တဲ့အခါကျတော့ ကိလေသာငြိမ်းလို့ရှိရင်ဆင်းရဲငြိမ်းတာပဲဒါကြောင့်မို့ဘုဇင်တရားပွားဖို့အင်မတန်ကောင်းတာပဲပွားမှဖြစ်ပေမဲ့လို့တင့်တဲ့အောင်နှလုံးမသွင်းမိဘူးလားယောနိတော်မနတိကာရအကြောင်းမှန်လမ်းမှန်အနေနဲ့နှလုံးမသွင်းမိပေဘူးလားအဲ့ဒါလို့နှလုံးသွင်းမိရင်ဘုဇင်မပွားပေဘူးလားပွားတယ်ဒါကြောင့်မလို့ယောနိတော်မနတိကာရ သင်တဲ့အောင်နှလုံးသွင်းခြင်းအကြောင်းမှန်လမ်းမှန်အဖြစ်နှလုံးသွင်းခြင်းဟာဘုဇင်တရားရဲ့ရှိသွားပါပဲတဲ့အရုံရောင်ဟာ နေရဲ့ရှိသွားဖြစ်တယ်လို့ယောနိတော်မနတိကာရဟာဘုဇင်တရားရဲ့ရှိသွားပဲတဲ့တတိတံဘုဇင် ရှုမှတ်ခြင်းတမာရိတံဘုဇင်စိတ်တည်ငြိမ်ခြင်းဓမ္မောဇိယတံဘုဇင်ယုတ်သဘောနံသဘောသိခြင်းအရိယသစ္စာလေးပါးသိခြင်း ဟုတ်ပဲလားနားလည်ပြီလားဘုဇင်တရားရဲ့ရှေ့သွားနှမျိုးမြတ်စွာဘုရားဟောပဲလေနံပါတ်1ကပါလဲကလျာဏမိတ်တာမိတ်ကောင်းဆွေကောင်းနံပါတ်2ကယောနိတော်မနတိကာရာတင့်တယ်အောင်နှလုံးသွင်းခြင်းစင်ပြေအောင်နှလုံးသွင်းခြင်းအကြောင်းမှန်လမ်းမှအဖြစ်နှလုံးသွင်းခြင်းတဲ့ဥပါယမနတိကာရောပဋ္ဌမနတိကာရော ဒီတော့အဲ့ဒီမှာတခါစဉ်းစားကြည့်ပြန်တော့ဒီလိုမတွေ့ရဘူးလားမိကောင်းဆွေကောင်းနဲ့ပေါင်းမိလို့ယောနိသောမနတိကာရဖြစ်အောင်နှလုံးသွင်းနိုင်တယ်ဟုတ်သလားအဲ့လိုနှလုံးသွင်းနိုင်လားအဲ့လိုအကြောင်းရှာနိုင်လားမိကောင်းဆွေကောင်းနဲ့ပေါင်းမိလို့မိကောင်းဆွေကောင်းရရှင်းလင်းဟောပြတဲ့အတွေ့ သင်တဲ့အောင်အစဉ်ပြေအောင်အကြောင်းမှလမ်းမှအဖြစ်နှလုံးသွင်းနိုင်ပေတယ်လို့ဒီလိုမယူဆနိုင်ဘူးလားအဲ့တော့ဘသူကအကြောင်းဘသူကအကျိုးလဲကလျာဏမိတ်တာကအကြောင်းယောနိသောမနတိကာရကအကျိုးဟုတ်ကဲ့လားတခါယောနိသောမနတိကာရကအကြောင်းဘုဇင်ခုနှစ်ပါးပွားခြင်းကအကျိုးဒီလိုမဟုတ်ပေဘူးလား ဘုဇင်ခုနှစ်ပါးပွားခြင်းကအကျိုးတဲ့ဒီတော့ကလျာဏမိတ်တာဆိုတာတစ်ချိန်ကအရှင်အနန္ဒာကမြတ်စွာဘုရားကိုလျှောက်ထားဘူးတဲ့မြတ်စွာဘုရားတဲ့တပည့်တော်ရဲ့ညာတပည့်တော်ညာထဲမှာထင်လာတာလျှောက်ပြရစေတဲ့ဥပဒမိတံဗြဟ္မစရိယယတိတံကလျာဏမိတ်တတာအရှင်အနန္ဒာလျှောက်နားလဲတယ်မဟုတ်လား ဟမ်ရှင်းနေတာပဲရှင်းနေတာဘာလို့နားမလဲတာပါဠိမတတ်လို့မဟုတ်လားအဲ့တော့ပါဠိတတ်ဖို့မကောင်းဘူးလားကောင်းရင်သင်ပေါ့နော်ဥပါဒမိတာဗန္တိဗြဟ္မစရိယံယတိတံကလျာဏမိတ်တတာတဲ့ မြတ်စွာဘုရားတဲ့တပည့်တော်ညာနဲ့မှထင်လာတာကတော့မိကောင်းဆွေကောင်းရှိရင်မြတ်သောတရားဟာတဝက်ပြည့်စုံသွားတယ်လို့တပည့်တော်ယူဆပါတယ်ဘုရားမြတ်တော်တရားဆိုတာမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ပေါ့ဘယ်လိုရောက်တယ်အဲမိကောင်းဆွေကောင်းရှိရင်မြတ်သောတရားဟာ တဝက်ပြည့်စုံပါတယ်ဆိုတာမဲ့ညာဖူညာတဝက်ပြည့်စည်သွားပါတယ်ဒီလိုမဟုတ်လားမြတ်စွာဘုရားကအဲ့ဒီစကားလက်မခံဘူးအာနန္ဒာမှားတယ်တဲ့သင်မှားတယ်တဲ့မြတ်စွာဘုရားပယ်ထုတ်လိုက်တယ်မြတ်စွာဘုရားလက်ခံလားလက်မခံဘူးဘလို့မိတ်လဲအာနန္ဒာသင်မှားတယ်တဲ့ နော်ပြီးတော့မှမြတ်စွာဘုရားကပြင်ပေးလိုက်တယ်သကလမေဝိတာအာနန္ဒဗြဟ္မစရိယယတိတံကလျာဏမိတ်တတာခြေသာအာနန္ဒာတဲ့မိတ်ကောင်းဆွေကောင်းရှိရင်မြတ်သောတရားဟာယာနှုံးပြည့်အလုံးစုံပြည့်စုံတော့တာပဲတဲ့ တဝက်မဟုတ်ဘူးတဲ့ဟုတ်ပါမလားတဝက်တင်ပြည်စုံတာမဟုတ်ဘူးတဲ့မိကောင်းစေကောင်းရှိရဲ့အဲအပြည့်စုံအကုန်လုံးပြည့်စုံတာတဲ့ကဲအခုကိုရင်တို့ယောဂီတို့ဘာလို့တရားနာတော့ဟမ်ဟုတ် ဘာရည်ရွယ်ချက်နဲ့တရားနာတော့လို့မညာဘုံညာနိဗ္ဗာန်ရည်ရွယ်ချက်နဲ့မဟုတ်လားတရားနာတော့တရားသဘောတွေပို့ပို့သိမယ်ပို့သိတာနဲ့အမြပို့ပို့အထုတ်မယ်ပို့အထုတ်တာနဲ့အမြတရားတွေအနိစ္စဒုက္ခအနတ္တသဘောတွေပို့သိလာမယ်နောက်ဆုံးမှမကြခင်မဲ့မညာဘုံညာနိဗ္ဗာန်မြင်ရမယ်ဒီရွယ်ချက်နဲ့နာတာမဟုတ်လား အဲ့တော့နာတော့ကိုနာတဲ့အတိုင်းအတိကတိုးရဲ့လားအတိတိုးတော့သရာတရားကိုတိုးရဲ့လားအထုတ်လို့တဲ့ဆန္ဒကကိုပိုးပြင်းပြလာရဲ့လားဟုတ်ကဲ့လားပြင်းပြလာလို့ပိုးအထုတ်တဲ့အခါကျတော့တရားကပိုးတိုးတက်မလာဘူးလားတိုးတက်လာတာအဲ့ဒါဘာကြောင့်လို့တရားနာလို့ဘာကြောင့်တရားနာရတော့ အယသမားစီးကလို့ပေါ့ဟမ်ကလျာဏမိတ်တာရှိလို့ကလျာဏမိတ်တာဆိုတာဘာဘယ်ဟာပြောတာလဲမိတ်ကောင်းဆွေကောင်းမြတ်စွာဘုရားကအာနန္ဒာတဲ့ငါကဲ့သို့သောမိတ်ကောင်းဆွေကောင်းကိုပေါင်းသင်းဆက်ဆံစည်းကပ်မိဝဲရတဲ့အတွေ့တဲ့ပညာရှိတော်ကောင်းပေါ့ စိကမိဝဲရတဲ့အတွက်တတ္တဝါများဟာဝဆင်းရဲမှငြိမ်းကြတယ်ဝဆင်းရဲမှကင်းလွတ်ကြတယ်တဲ့ဟုတ်ပါမလားအဲဘုရားရှင်ဟာကလျာဏမိတ်တာမိတ်ကောင်းဆွေကောင်းတဲ့မှာအတော်ဆုံးမိတ်ကောင်းဆွေကောင်းပဲကိုင်းတို့မင်္ဂလာတရားတွေလည်းပါတယ်မဟုတ်လားဟမ်ပါဘူးလားဘယ်လိုပါတော့ပန္တိတာနိသသေဝနာအင်းပါတယ်တော့ဆိုတော့ ပန္တိတာနိသဒေဝနာဒုစရိုက်ရှောင်ခြင်းကြောင်ကျိုးမြင်၍ဖြူစင်စိတ်ဓာသူတော်မြတ်ကိုစိကမိသင်ဆက်ဆံပေါင်းသင်ရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်ဓာလွန်ထူးမြတ်သည့်မင်္ဂလံကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဟုတ်သလား ဒုစရိုက်ရှောင်ကျင်ကြောင်းကျိုးမြင်၍လာဖြူစင်စိတ်ဓာတ်သူတော်မြတ်ကိုဒုစရိုက်တရားတွေအမြဲရှောင်ကျင်တယ်ကာဒုစရိုက်လည်းမပြုဘူးရှောင်ကျင်တယ်ဝစီဒုစရိုက်လည်းမပြုဘူးရှောင်ကျင်တယ်မနောဒုစရိုက်လည်းမပြုဘူးရှောင်ကျင်တယ်ဒုစရိုက်ရှောင်ကျင်ရုံနဲ့လားဆိုလို့မဟုတ်ဘူးတဲ့အကြောင်းအကျိုးအမှန်တဘာဝကိုသိတတ်တယ်တဲ့ အကြောင်းနဲ့အကျိုးကိုအရာတိုင်းမှာ အကြောင်းနဲ့အကျိုးမျှပဲလို့သိတယ်ဆိုလို့ရှိရဲ့အဲ့ဒီအသိဟာနည်းနည်းသိတာလားများများသိတာလားဟဲ့များများသိတာပညာရှိများမှပဲအကြောင်းအကျိုးကိုအရာတိုင်းမှာအကြောင်းအကျိုးမျှရှိတယ်လို့သိတယ်အကြောင်းအကျိုးမျှရှိတယ်ဆိုတော့သိတော့ကကောင်းတဲ့အကြောင်းဖြစ်ပေါ်အောင်လုပ်ရင် ကောင်းကျိုးရမှာပဲမကောင်းတဲ့အကြောင်းဖြစ်ပေါ်အောင်လုပ်ရဖြင့်မကောင်းကျိုးရမှာပဲဒီတော့မကောင်းကျိုးဆိုးကျိုးဆင်းရဲကျိုးကိုကြောက်တဲ့တတ္တဝါမှန်သမျှဟာမလုပ်ရမလဲကောင်းတဲ့အကြောင်းဖြစ်ပေါ်အောင်ပဲလုပ်ရမယ်ကောင်းတဲ့အကြောင်းဖြစ်ပေါ်အောင်လုပ်ရင်စိတ်ကောင်းရှိရမလားစိတ်ဆိုးရှိရမလားစိတ်ကောင်းရှိမှပဲကောင်းတဲ့အကြောင်းဖြစ်ပေါ်အောင်လုပ်လို့ရတာစိတ်ကောင်းမရှိဘဲနဲ့ကောင်းတဲ့အကြောင်းဖြစ်ပေါ်အောင်လုပ်လို့ရလား အခုကြည့်ပါလားဖြစ်နေတာလေကောင်းမလားမကောင်းဘူးလားဟမ်မကောင်းပါဘူးအဲ့ဒါစိတ်ကောင်းရှိတဲ့လူတွေကလုံနေလို့လားစိတ်မကောင်းရှိတဲ့စိတ်ကောင်းမရှိတဲ့လူတွေလုံနေလို့လားအေးဘာပြောတာတော့ဘာအဲ့ဒါပြောတာပဲနော်အေးအေးဟုတ်ပြီအဲကိုရင်တို့အာကာတို့အဖြေကောင်းတယ်အဲ့ဒါပြောတာပါနော် အဲ့ဒါပြောတော့ပါဒီတော့စိတ်ကောင်းရှိမှကောင်းတာလုပ်မယ်ကောင်းတာလုပ်မှကောင်းတဲ့အကျိုးဖြစ်မယ်ကောင်းတဲ့အကျိုးဖြစ်မှအဲကောင်းတဲ့အကြောင်းဖြစ်မယ်ကောင်းတဲ့အကြောင်းဖြစ်မှပဲကောင်းကျိုးကိုရစေမယ်ပေါ့မဟုတ်ဘူးလားစိတ်ကောင်းမရှိဘူးဆိုလို့ရှိရင် ကောင်းတာလုပ်ပါမလားမကောင်းတာတွေရေလျှောက်လို့ကြောင်းကြီးလျှောက်လိမ့်နေမှာပဲဟုတ်လားစိတ်ကောင်းမရှိဘူးဆိုလို့ရှိရင် အဖြူလဲအမဲကြီးလို့ပြောလို့ပြော အမဲလဲအဖြူလို့ပြောလို့ပြောအလုံးလဲအပြားပြောလို့ပြောအပြားလဲအလုံးပြောလို့ပြောနေမဟုတ်ဘူးလားအဲ့ဒါစိတ်ကောင်းရှိလို့လားစိတ်ကောင်းမရှိလို့လားဒါဘုဇင်တရားဟောနေတာနော်ဒါဒီတော့စိတ်ကောင်းရှိတယ်ဆိုတာဖြူစင်သောစိတ်ရှိတာလားညင်မဲသောစိတ်ရှိတာလားဖြူစင်သောစိတ်ရှိသည်ဟုတ်ကဲ့လား ဒုစရိုက်ရှောင်ကျင်ကြောင်းကျိုးမြင်၍ဖြူစင်စိတ်ဓာသူတော်မြတ်ကိုစီကံမိတင်ဆက်ဆံပေါင်းသင်ရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကဲ့လား လောကမှာတချို့တချို့ပညာရှိသူတော်ကောင်းနဲ့တွေ့ရတယ်စိတ်ဖြူစိတ်ဓာတ်ဖြူစင်တဲ့သူတော်သူမြတ်နဲ့တွေ့ရတယ်တချို့မှာစိတ်ဓာတ်ညင်မဲနဲ့သူယုတ်မာနဲ့တွေ့ရဒီလိုမရှိဘူးလားဘာကြောင့်တချို့မှာစိတ်ဓာတ်ဖြူစင်ပြီးတော့စိတ်ဓာတ်ဖြူစင်တဲ့သူတော်သူမြတ်နဲ့တွေ့ရသလဲကောင်းတာလေလောက်ခဲ့လို့အတိတ်ဘဝတွေတုန်းက မဟုတ်လားအတိတ်ဘဝတွေတုန်းကကောင်းတာတွေလုပ်ခဲ့တော့စိတ်ဓာတ်ဖြူစင်တဲ့သူတော်သူမြတ်တွေနဲ့တွေ့ရကြုံရတယ်သူတော်သူမြတ်တွေနဲ့တွေ့ရကြုံရပြီဆိုတဲ့အခါကျတော့ချမ်းသာသလားဆင်းရဲသလားချမ်းသာတယ်ဒါဖြင့်ရင်ဒုစရိုက်မရှောင်ကျင်တဲ့လူယုံမှာလူမိုက်တင်နဲ့တွေ့ရတာကတော့ဘာကြောင့်လို့ မကောင်းတာတွေလုပ်ခဲ့လို့ဘယ်တော့မှတော့အတိတ်ဘဝတွေတုန်းကအဲ့ဒီမကောင်းမှုရဲ့အကျိုးတွေခံစားနေရတာမဟုတ်လားဒါဖြင့်ဒါရောဘာပြောတာတော့အဲ့ဒါပြောတာပါပဲမဟုတ်လားအဲ့ဘု து ကံလဲကုတ်ကံဖို့မဟုတ်ဘူးလားဒီတော့အကြောင်းရှာတော့ဘု து စီဘု து ဘောတောင်းအောင်ကြတာကိုဘောတောင်းအောင်ကြတယ်အဲ့တော့နောက်ကို အဲ့ဒီတာဝန်ကိုဖြူဖြူဖြောင်းမြောင်းဖြူဖြူစင်စင်တာဝန်မဲ့ဖြစ်အောင်လုပ်မဟုတ်ဘူးလားအဲ့လိုဆိုလို့ရှိရင်ပညာရှိသူတော်ကောင်းတွေနဲ့ပဲတွေ့ရမယ်ဒီလိုဆိုလို့ရှိရင်ကိုချမ်းသာစိတ်ချမ်းသာဟုတ်ကဲ့လားအဲ့လိုများဆုမတောင်းညင်ဘူးလားဟမ်တောင်းတောင်းညင်တာလားတောင်းနေတာလားဘယ်တော့မှတောင်းတော့နေ့စဉ်တောင်းနေတာဟုတ်လား အဲ့ဒီဆူတောင်းအရေးမကြီးဘူးလားဟဲ့တရေကြီးဖြစ်ဖို့တဲ့အဲ့ဒီဆူတောင်းအရေးကြီးတယ်ချဲထီပေါက်ဖို့တဲ့အဲ့ဒီဆူတောင်းပိုအရေးကြီးတယ်မဟုတ်ဘူးလားရုပ်ချောဖို့တဲ့အဲ့ဒီဆူတောင်းပိုအရေးမကြီးဘူးလားဘယ်ဆူတောင်းတော့အဲပညာရှိသူတော်ကောင်းတို့နှင့်သာတွေ့ကြုံဆုံစည်းပေါင်းသင်ဆက်ဆံရ၍အလိုအဆုံးမဲ့ ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကို နာခံမှတ်သားရသဖြင့်ပညာရှိသူတော်ကောင်းတို့ကျင့်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်နိုင်ကြသဖြင့်ဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်ဆိုတာဘုဇင်တရားပွားတာပဲမဟုတ်ဘူးလားဟုတ်ကဲ့လား တတိတံပုဇဉ်ပွားလိုက်တော့တမာရိတံပုဇဉ်မဖြစ်ဘူးလားဓမ္မဝစီယတံပုဇဉ်မဖြစ်ဘူးလားဝိရိယတံပုဇဉ်ပိဋိတံပုဇဉ်ပတ္တတိတံပုဇဉ်တမာရိတံပုဇဉ်ဥပေက္ခတံပုဇဉ်ခုနှစ်ပါးလုံးမဖြစ်ဘူးလားဖြစ်ပါအဲ့ဒါဟာပညာရှိသူတော်ကောင်းပေါင်းသင်ရလို့လားမပေါင်းသင်ရလို့ပေါင်းသင်ရလို့ဒါကြောင့်အရေးကြီးသည်ကလျာဏမိတ်တတာဟုတ်ကဲ့လား ပညာရှိသူတော်ကောင်းတို့နှင့်သာတွေ့ကြုံဆုံစည်းပေါင်းသင်းဆက်ဆံရ၍ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာဂမှတ်သားရသဖြင့်ပညာရှိသူတော်ကောင်းတို့ကျင့်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်နိုင်ကြသဖြင့် ဆူတောင်းကလည်းနော်6တောက်တောက်နိုင်တာတထေးကြီးလည်းမပါဘူးတကြွယ်ကြီးလည်းမပါဘူးနော်ဇောတိကတို့ဇတိလာတို့အရှင်ဘာကုလာတို့ဥမ္မဒန်ဒီတို့လည်းမပါဘူးမချောက်တွေ့ဘူးလားဟမ်အစိုးပြေဆုံးဆူတောင်းပေါ့မဟုတ်လားပညာရှိသူတော်ကောင်းတို့ ကျင့်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချောင်ကျင့်ကောင်းကျင့်မှန်တို့ကိုကျင့်ကြံပွားများကြိုးစားအထောက်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုဘုဇင်ပွားပြီဆိုလို့ရှိရင်ဆင်းရဲမငြိမ့်မိဘူးလားငြိမ့်နေဒါကြောင့်မလို့မနေ့3နာရီခွဲကစပြီးတချို့လဲ3နာရီမခွဲခင်ကစပြီးဘုဇင်ပွားနေကြတာမဟုတ်လားပွားရဲ့လား ရှုမှတ်နေသမျှဘုဇင်တွေပွားပြီးသားဖြစ်မနေဘူးလားဘုဇင်ကနာအနုပောဒနာတယသတ္တရောတတိပဋ္ဌာနာဘာဝေတ္တဘာတဲ့ဘုဇင်ကနာဘုဇင်တရားတို့ကိုအနုပောဒနာတယမိမိတဏ္ဍာ၌အစင်မပြတ်ဖြစ်စေဖို့ရာသတ္တရောတတိပဋ္ဌာနာတတိပဋ္ဌာန်တရား၄ပါးတို့ကိုဘာဝေတ္တဘာဖြစ်ပွားစေ အကုန်ဤဝါပွားများအကုန်ဤတဲ့ပါတယ်တော့ ဘုဇင်တွေအမြဲမပြတ်ပွားနိုင်မှုရာအတွက်ဖြစ်ပွားနေစေဖို့ရာအတွက်ဘာလုပ်ရမှာလဲသတိပဋ္ဌာန်၄ပါးပွားများပါတဲ့မသေးကြဘူးလားအခုသတိပဋ္ဌာန်ပွားနေတာမဟုတ်လားသတိပဋ္ဌာန်ပွားနေသမျှတော့ဘာတွေဖြစ်ပွားနေသလဲဘုဇင်တွေဖြစ်ပွားနေတယ်အဲ့ဒီဘုဇင် ဖြစ်ပွားတာဟာသူတော်ကောင်းတရားကျင့်တာပဲမဟုတ်လားသူတော်ကောင်းတရားကျင့်တယ်ဆိုတာသူတော်ကောင်းတရားစကားနာကြားရလို့မဟုတ်လား သူတော်ကောင်းတို့တရားစကားနာကြားရမှုမရှိရင်ဘုဇင်ပွားလို့ရမလားမရဘူးဒါဖြင့်သူတော်ကောင်းတရားစကားနာကြားရတာဘာကြောင့်နာကြားရသလဲသူတော်ကောင်းနဲ့တွေ့ကြုံဆုံစည်းပေါင်းသင်ဆက်ဆံစည်းကပ်မိလို့မဟုတ်ဘူးလားကလျာဏမိတ်တတာတပုရိတုပနေတယလို့လည်းခေါ်တယ်တပုရိတာဝတ္တယလို့လည်းခေါ်တယ်ကလျာဏမိတ်တလို့လည်းခေါ်တယ် အတူတူပဲဒါဖြင့်သူတော်ကောင်းနဲ့ပေါင်းသင်းမိဝဲစိကဆက်ဆံရတာကကိုဘာကြောင့်လဲပုပ္ပေဇာကတပုညတာဟုတ်ကဲ့လားပုပ္ပေဇာကတပုညတာဆိုတာဘာလဲအဲပုပ္ပေဇာကတပုညတာ ရှေးရှေးကာလရှေးဘဝ၌ဒါနသီလဘာဝနာဟုမြတ်ကောင်းမှုကိုစီဘူးပြုစုခဲ့ရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်မဟုတ်ဘူးလားဝေနုမင်္ဂလာကလွတ်တဲ့တရားများရှိသေးရဲ့လားမရှိဘူးเนาะမသိရလို့တာเนาะ ဒါဖြင့်မင်္ဂလာဆိုတာသေးသေးလေးလားကြီးကြီးကြီးလားအမတန်အရာကျယ်ကြီးဟုတ်ကဲ့လားဘယ်ထိသွားသလဲလို့ဆိုရင် ဖုဋ္ဌတလောကဓမ္မေဟိပြီးတော့ပါတယ်တော့စိတ်တံယတနာကံပတိအာသောကံဝိရဇံခေမံဣတံမင်္ဂလမௌတ္တမံဒီထိသွားတာမဟုတ်လားပါတယ်တော့ဖုဋ္ဌတလောကဓမ္မေဟိ အဲဗုဒ္ဓတာလောကဓမ္မေဟိစိတ်တံယတနာကမတိလောကဒံဆိုရင်ပူဆွေကင်းစင်ဝေ၍ငြိမ်းအေးလှပါပေ၏မင်္ဂလာတရားအဲ့ဒီအခြေထိသွားတဲ့အခါကျတော့ဘာကူမှလည်းမစိုးရိမ်ဘာကြောင့်မှလည်းမစိုးရိမ်ဘာကူမှလည်းမပူဆွေးဘာကြောင့်မှလည်းမပူဆွေးတော့မငြိမ်းအေးပေဘူးလား ဒါကြောင့်မလို့အတောကံဆိုရင်ပူဆွေကင်းစင်ဝေ၍ငြိမ်းအေးလှပါပေ၏ပြီးတော့ဝိရဇံကိလေမြူမေကင်းစင်ဝေ၍ငြိမ်းအေးလှပါပေ၏ကိလေသာဆိုတဲ့မြူမုံဖုံမုံတွေမရှိလို့မလို့ပဂရိစိတ်အစဉ်ဟာတန့်စင်ဖြူစင်းနေတဲ့အခါကျတော့ဇိုးအိမ်တာလည်းမရှိပူဆွေးတာလည်းမရှိငိုကြွေးတာလည်းမရှိတော့ပဂရိ ငြိမ့်အေးနေပြီတဲ့လောကုတ္တရာမင်္ဂလာလားလောကီမင်္ဂလာလားလောကုတ္တရာမင်္ဂလာဟုတ်ကဲ့လားအသောကံဆိုရင်ပူဆွေကင်းစင်ဝေ၍ငြိမ့်အေးလှပါပေ၏ဝိရဇံကိလေမြူမြေကင်းစင်ဝေ၍ငြိမ့်အေးလှပါပေ၏ပြီးတော့ပါ ခေမံကိလေယံဘေကင်းစင်ဝေပေငြိမ်းအေလာပါပေဤကိလေသာဒိဟုသောဘေးရန်အန္တရာယ်မရမရောက်တော့ဘာကြောင့်လဲဆိုတော့ကိလေသာတွေအလုံးကုန်ခန်းကုန်လို့ဘာကြောင့်ကုန်ခန်းတယ်လဲလို့ဆိုတော့ဘုဇင်တရားပွားလို့ဘာကြောင့်ဘုဇင်တရားပွားနိုင်တယ်လဲဆိုတော့ကလျာဏမိတ်တာမဟုတ်လားယောနိသောမနတိမနတိကာရဒီအကြောင်းနှစ်ကြောင်းကြောင့် ဧတံဣတိယလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကလားမင်္ဂလာလွတ်တဲ့တရားရှိသေးလားမရှိဘူးမသိကြလို့တော့เนาะဒါကြောင့်ပုပ်ဝေဇာကတဗုံညာတာအတ္တသမ္မာပဏိတိစပုပ်ဝေဇာကတဗုံညာတာရှေးရှေးကာလရှေးဘဝ ရှေးရှေးကာလရှေးဘဝ၌ဒါနသီလဘာဝနာဟုမြတ်ကောင်းမှုကိုပြုစုစည်းဝေးခဲ့ခြင်းသည်၎င်းရှေးကကောင်းတာတွေလုပ်ခဲ့ပြီဆိုတဲ့အခါကျတော့ပန္တိဒါနိသဒေဝနာဒီဘဝမှာပညာရှိနဲ့တွေ့ကြုံစုံစည်းမှုမပြုရဘူးလား ပါဏိတာနိသဒေဝနာဒီဘဝမှာပညာရှိနဲ့တွေ့ကြုံဆုံစည်းမှုပြုရတဲ့အခါကျတော့ယောနိသောမနာတိကာရတင့်တဲ့အောင်နှလုံးမသွင်းတတ်ပေဘူးလားမိမိကိုယ်ကိုရောစိတ်ကိုရော အပြစ်ကင်းရ၌မထားနိုင်ဘူးလားကိုယ်ရောစိတ်ရောအပြစ်ကင်းရမှထားတယ်ဆိုတာယောနိသော မနာတိကာရလားအယောနိသောမနာတိကာရလားယောနိသောမနာတိကာရအဲ့ဒါကတော့မင်္ဂလာမဟုတ်ပေဘူးလားဘာမင်္ဂလာပါလိမ့်မလို့ အတ္တသမ္မာပဏိတိစာပါတယ်တော့အတ္တသမ္မာပဏိတိစာကိုရောစိတ်ပါပြကင်းရ၌ကောင်းစွာထားခြင်းသည်၎င်းဟုတ်ကဲ့လားဧတံဣတယသုံးပါးသည်ဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းတို့ပြိတ္တာမင်္ဂလာတွေစုမနေဘူးလား စုနေတယ်နော်မသိလို့တာနော်သိရင်ဒီပြိဿလှုပ်သမျှ၊ကင်သမျှ၊ပြောသမျှ၊ကြံသမျှ၊တွေးသမျှဟာဘာတွေကြီးပဲလဲမင်္ဂလာတွေကြီးပဲနော်ဒီတော့38ဖြာမင်္ဂလာမြတ်စွာဟောခဲ့ပြီးပြီးတော့ဗါတဲ့တော့ဟောအဲ့ဒါနဲ့သွားပြီးတိုက်ဆိုင်မနေဘူးလား မင်္ဂလာတရားလက်ကင်ထားကြီးပွားချမ်းသာသည်ပြီးတော့ပါဩချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်ချမ်းသာတဲ့လူမှာအမြဲတမ်းမင်္ဂလာကမနေဘူးလားဒီပရိသတ်အဲ့ဒီထဲကမဟုတ်ဘူးလားဟုတ်တယ်နော်ဆို38ပြာမင်္ဂလာမင်္ဂလာ မြတ်စွာဟောခဲ့ပြီ38ဖြာမင်္ဂလာမြတ်စွာဟောခဲ့ပြီသို့မင်္ဂလာတရား လက်ကိုင်ထားကြီးဝါချမ်းသာသည်မင်္ဂလာတရားလက်ကိုင်ထားကြီးပွားချမ်းသာသည်ကြီးပွားချမ်းသာသည်သို့ ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်သို့ န်စု38ပြား38 ဆိုတာဘာလဲကြီးပွားချမ်းသာကြောင်းတရားဟုတ်ကဲ့လားကြီးပွားချမ်းသာကြောင်းတရားကိုဘာခေါ်လဲမင်္ဂလာဒီတော့အခုဘုဇင်နေပွားတာကြီးပွားချမ်းသာကြောင်းတရားဟုတ်ပါမလားဟုတ်တယ်လားဒီလိုဆိုလို့ရှိရင်ဘုဇင်ပွားတာမင်္ဂလာဟုတ်သလားမဟုတ်ဘူးလားဒါဖြင့်ဘယ်မင်္ဂလာတဲ့သွင်းမလဲ ဟမ်ပါတယ်38ဖြာတဲ့ကဘယ်မင်္ဂလာတဲ့တွင်းမလဲလို့တဘောဇအဲဆိုပါအောင်တဘောဇတဘောဇဗြဟ္မသရိယင်္စအရိယသစ္ဆနာတတနာနိဗ္ဗာနာတစ္ဆိကရိယာဇဣဒံမင်္ဂလမௌဓမံဆိုပါအောင်ကတဘောဇ တဘောဇမျက်စိနာနာရှာကိုစိတ်သုပိတ်ဣန္ဒြေသုပိတ်ဣန္ဒြေဆိုတာဣန္ဒြိယသံဝရပြောတာဣန္ဒြိယဣန္ဒြေသံဝရကသုပိတ်ထားတာမျက်စိကလည်းကိလေသာမဝင်စေနဲ့ပိတ်ထားလိုက်နားကလည်းကိလေသာမဝင်စေနဲ့ဆို့ထားလိုက်နှာခေါင်းကလည်းကိလေသာမဝင်စေနဲ့ပိတ်ထားလိုက်ပါးစပ်ကလည်းကိလေသာမဝင်စေနဲ့ ဆို့ထားလိုက်ကိုယ်ကလည်းကိလေသာမွင်စေနဲ့ပိတ်ထားလိုက်စိတ်ကလည်းကိလေသာမွင်စေနဲ့ဆို့ထားလိုက်အဲ့ဒီဆို့တာပိတ်တာကိုသံဝရခေါ်တယ်။ကဲဘလို့ဆို့ပိတ်မလဲမြင်နိုင်မြင်တယ်မြင်တယ်လို့ယူဟုတ်တယ်မဟုတ်လားကြားတိုင်းကြားတယ်ယူနားတိုင်းနားတယ်ယူမွေးတိုင်းမွေးတယ်ယူစားတိုင်းစားတယ်ယူထီတိုင်းထီတယ်ယူကြံတွေးတိုင်းကြံတွေးတယ်ယူတယ်ဆိုရင် ရှုမှုတတိအားကောင်းနေပြီဆိုလို့ရှိရင်ကိလေသာဝင်အောင်မလားဣန္ဒြိယတံဝရအဲ့ဒါကို တပခေါ်တယ်နော်အဲ့ဒီဣန္ဒြိယတံဝရနဲ့စောင့်ဆောက်တည်ထားတဲ့သီလတွေတပခေါ်တယ်တဲ့သီလဆောက်တည်ပြီးတော့မျက်စိနာနာရှာကိုယ်စိတ်ဣန္ဒြေ6ပါးတကား6ပေါက်ကိလေသာမဝင်အောင်တတိစကရွက်နဲ့ပိတ်တယ်ဆိုရင်ဒါတပပဲဒီတော့ အဲ့ဒါလို့ပိတ်ပြီဆိုရဲကဘုဇင်တွေကပွားပြီးသားမဖြစ်ပေဘူးလားအဲ့တော့တဘောဇာမင်္ဂလာ မဟုတ်ပေဘူးလားတဘောဇာမျက်စိနာနာရှာကိုစိတ်ဆုပိတ်အိန္ဒြေစောင့်လေသီလတပခေါ်ယုအကျင်မျိုးကိုကြိုးစားကျင့်ကြံခြင်းသည်၎င်းမလေးမင်္ဂလာတွေနော်ဘသူတွေမှဖြစ်နေတာယောဂီတွေမှဖြစ်နေသည် ယဟန်ယောဂီရှင်ယောဂီအမျိုးသားယောဂီသီလရှင်ယောဂီအမျိုးသမီးယောဂီတွေရဲ့သာနာမှာဘာတွေဖြစ်နေလဲမင်္ဂလာတွေတပမင်္ဂလာတွေနော်ဆိုတပောစမျက်စိနာနာလျာကိုစိတ်သုပိတ်ဣန္ဒြေစောင့်လေသီလ တပခေါ်ယူအကျင့်မျိုးကိုကြိုးစားကျင့်ကြံခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာပါပေတည်း တဘောဇမျက်စိနာနာလျာကိုစိတ်သုပိတ်အိန္ဒြေသုပိတ်ဆိုတာပါဠိစကားပါတော့သံဝရာသုပိတ်အိန္ဒြေဆိုတာအိန္ဒြိယသံဝရာနော်သုပိတ်အိန္ဒြေစောင့်လေသီလစောင့် တပခေါ်ယူအကျင့်မျိုးကိုကျိုးစားကျင့်ကြံခြင်းသည်လဲဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း the Bodhisattva အဲ့ဒါဝါရာတပမင်္ဂလာဟုတ်ကဲ့လားဗြဟ္မစရိယမင်္ဂလာရောမဟုတ်ဘူးလားဗြဟ္မစရိယကပါတယ်တော့ဗြဟ္မစရိယင်စာဗြဟ္မစရိယင်စာတစ္ဆာလေးအင်းညံသက်ဝင်၍တိမြင်စေတအကျင့်မြတ်ကိုမပြတ်ခြင်းကြံရင်းသည်၎င်း သစ္စာလေးအင်ကိုသိတယ်ဆိုကြတဲ့ကဓမ္မဝိဇ္ဇတံဘုဇင်မဟုတ်ဘူးလားဟုတ်ကဲ့လားသိတယ်ဆိုကြတဲ့ကစိတ်မငြိမ်မဲနဲ့သိပါမလားအဲစိတ်ငြိမ်တော့တမာရိတံဘုဇင်မဟုတ်ပေဘူးလားတခါအဲ့ဒီစိတ်ငြိမ်တယ်ဆိုတာရှုလို့မဟုတ်ဘူးလားရှုတာဟာတတိတံဘုဇင်မဟုတ်ဘူးလားဟုတ်ကဲ့လားရှုတာဟာတတိတံဘုဇင်တည်ငြိမ်ပြီဆိုတော့တမာရိတံဘုဇင်တည်ငြိမ်ပြီဆိုတော့နှစ်သိမ့်ဝမ်းမြောက်မှုပီတိမဖြစ်ဘူးလား ပိဋိတံပုဇင်အဲ့ဒီပိဋိအားကောင်းပြီဆိုတဲ့အခါကျတော့ကိုရောစေရောငြိမ့်အေးမနေဘူးလားဟောပတ္တရိတံပုဇင်မဖြစ်ပေဘူးလားအဲ့ဒါလောက်ကြအောင်ဖြစ်ပြီဆိုတာဟာဝိရိယကောင်းလို့မဟုတ်ပေဘူးလားဝိရိယရောရော ပေါ့ပေါ့နဲ့တရားနာပြီးတာနဲ့ပဲအဆောင်ပြန်အဆောင်ကြတော့အမှတ်တွေလွတ်စကားတွေပြောဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ဝိရိယကောင်းတာလားဝိရိယရောတာလား အဲ့ဒါယောဂီလားယောဂီလားအဲယောဂီတရားနာပြီးအဆောင်မပြန်နဲ့အဲ့ဒါတရားနာပြီးအဆောင်ပြန်နဲ့ဆိုတာဒါစကားပြောမလို့ပြန်တာပဲအဲ့လိုဆိုလို့ရှင်တရားရမယ်ယောဂီလားမရမယ်ယောဂီလားမရမယ်ယောဂီတပြုံကြီးသွားတပြုံကြီးပြန်ဟိုကြတော့စကားတွေပြောခေါ်ပြီးဓာပေးဦးမယ်ဟုတ်ကဲ့လားဓာပေးဖို့မကောင်းလားဘာလို့ကောင်းတာတော့ အဲစကားမပြောပဲအမှတ်မြဲအောင်မဟုတ်လားအမှတ်မြဲတော့ဘုဇင်မမြဲပေဘူးလားစကားပြောတော့ဘုဇင်မြဲရဲ့လားမမြဲဘူးဒါကြောင့်မလို့တရားနာပြီးအဆောင်မပြန်နဲ့အဆောင်ပြန်တဲ့ယောဂီဟာမဟုတ်ဘူးအောက်လားထဲလားအော်ရောထဲရောအောက်ရောထဲရောဆိုတာကိုရင်ကအောက်ထရောအထက်ထရောပြောတာမဟုတ်လားအေး အောက်ထက်ကလည်းပြောတယ်ထက်ထက်ကလည်းပြောတယ်တဲ့ကိုရင်ကသိလိုက်တာနော်ကိုရင်တုဒ္ဒဒါကြောင့်တုဒ္ဒလို့နာမည်မှဲ့ထားတာနော်တုဒ္ဒဆိုတာနဲ့ဘာဟုတ်သစ္စာဆိုတာနဲ့အဓိပ္ပာယ်တူတူပဲစကလုံးချင်းအဓိပ္ပာယ်တူတယ်တုဒ္ဒနဲ့ဘာနဲ့တူတယ်လဲဘာဟုတ်သစ္စာနဲ့တူတယ်ဘာဟုတ်သစ္စင်စကိုအဓိပ္ပာယ်သိသလားသိတယ်ပါတယ်တော့ အဲဘောက်သစ္စင်သာလောကုတ် လောကီနှလီတို့ဘအကျိုးများသည် တရားကြံကအတဏ္ဏကိုလောကုတ်မှာလည်းအကျိုးများတယ်လောကီမှာလည်းအကျိုးများတယ်ဟုတ်လားအကျိုးများသည့်တရားကြံကအတဏ္ဏကိုသင်အံကြံကြည်ဟောပါတယ်သင်ရတယ်အံရတယ် ကြံစီရတယ်ကြည်ရတယ်သင်အားကြံကြည်ပညာပြီး၍ဘဟုတ္တရှင်ကြီးရှိခြင်းသည်လည်းမင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပေ၏သုဒ္ဓနဲ့ဘာသစ္စာအတူတူပဲဒီတော့အဲ့ဒါလို့ရှုနေပြီဆိုလို့ရှိရင်တတိတံပုဇဉ်ဖြစ်တယ်တမာရိတံပုဇဉ်ဖြစ်တယ်ဝိရိယတံပုဇဉ်ပိဋိတံပုဇဉ်ပတ္တရိတံပုဇဉ်တမာရိတံဥပေက္ခတံပုဇဉ် မဖြစ်ပေဘူးလားအဲ့ဒါလို့ဘုဇင်နေဖြစ်ပြီဆိုရင်ဘုဇင်ဆိုတာသိသူဤအကြောင်းအင်္ဂါများဒီဘုဇင်ပွားရင်သိသူဖြစ်မယ်ဘာကိုသိသူလဲအရိယသစ္စာ၄ပါးကိုသိသူဒီလိုမဟုတ်လားအဲ့တော့အဲ့ဒီဘုဇင်အရိယသစ္စာ၄ပါးကိုသိအောင်ဘုဇင်တွေမပွားရဘူးလားပွားတော့အဲ့ဒီဘုဇင်ပွားခြင်းဟာအရိယသစ္စာ၄ပါးကိုသိမြင်စေတဲ့အကျင့်မြတ်မဟုတ်ဘူးလား အဲ့တော့မြမစရိယမင်္ဂလာမဟုတ်ပေဘူးလားတက်ရိုက်ကြီးမဟုတ်လားမြမစရိယသာတစ္ဆာလေးအင်ညံသက်ဝင်၍တိမြင်စေတဘုဇင်မြတ်ကိုမပြတ်ပွားရခြင်းသည်လေလို့မြန်မာပြန်ရင်တော့မဖြစ်ဘူးလားဖြစ်ပါတယ်နော်ဒါလို့ဆိုလို့ရှိရင်ဘုဇင်တစ်ခုတည်းဖြစ်နေမလို့သာမင်ညတရားလို့ပြောလိုက်တယ်နော်အကျင့်လို့ပြောရတယ် ဆိုဗျာမစရိယံသာသစ္စာလေးအင်းဉာဏ်သက်ဝင်၍သိမြင်စေတအကျင့်မြတ်ကိုမပြကျင့်ကြံရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တ လွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဗျမ္မာစရိယံသာသစ္စာလေးအင်ဉာဏ်သက်ဝင်၍သိမြင်စေတတ် အကျင့်မြတ်ကိုမပြကျင့်ကြံရခြင်းသည်လေဩတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာဤဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ဆိုဗြဟ္မ နောက်တစ်ခါအဲ့ဒီအကျင့်မြတ်ခေါ်တဲ့ဘုဇင်ကိုပွားတဲ့အခါကျတော့အရိယသစ္ဆာနာဒသနာဒီမင်္ဂလာမဖြစ်ပေဘူးလားဟုတ်ကဲ့လားအရိယသစ္ဆာနာဒသနာတဘောဇာဗြဟ္မစရိယင်္စာအရိယသစ္ဆာနာဒသနာအရိယသစ္ဆာနာဒသနာဒုက္ခသမုဒယနေရောဓနဲ့မဂ္ဂမိဒါလေးသစ္စာကို ပြီးတော့မန်စွာသိမြင်ရခြင်းသည်လည်း ဘုဇင်ပွားပြီဆိုသစ္စာလေးပါးသိကြရောသစ္စာလေးပါးသိပြီဆိုလို့ရှိရင်နိဗ္ဗာန်မျက်မှောက်မပြုတ်ပေဘူးလားအဲ့ဒီတော့နိဗ္ဗာန်သစ္စိကရိယာဟောဒီမဆိုင်ပေဘူးလားအရိယသစ္စာနာဒတနံဒုက္ခသမှုရိယနိရောဓနှင့်မေဃမိတာလေးသစ္စာကိုမန်စွာသိမြင်ရခြင်းသည်လည်း ဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလံជីវာချမ်းသာကြောင့်ကောင်းမြတ်တော်မင်္ဂလာပါပေတည်းဟုတ်ကဲ့လားဒီကနေ့တို့ဘာနဲ့ဘာတွဲဟောနေတော့ဟဲ့ဘုဇင်နဲ့မင်္ဂလာတွဲဟောနေတာထုတ်ဖော်ပေးနေတာနော်တို့များဘုဇင်တွေပွားနေတာဒါကြောင့်မလို့တို့တန်တန်မှာမင်္ဂလာတရားတွေအပြည့်ပဲဆိုတာသိအောင်နော်ဆိုအရိယသေသနာတသနာအရိယသေ ဒုက္ခသမုဒယနိရောဓနှင့်မေဃမိတာလေးသစ္စာကိုမန်စွာသိမြင်ရခြင်းသည်လေအရိယသစ္စာနာတတနာဒုက္ခသမုဒယနိရောဓနှင့် မေဃမိတာလေးသစ္စာကိုမန်စွာသိမြင်ရခြင်းသည်လေဩတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံဤဝါချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာပါပေတည်း သမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဟုတ်ကဲ့လားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားဟုတ်သလားသစ္စာပဲနှစ်ပါးဒုက္ခသစ္စာဆိုတာဘာလဲသမုဒယသစ္စာဆိုတာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာ မေဃသစ္စာဆင်းရဲချုပ်ငြင်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားဟုတ်ကဲ့လားမေဃသစ္စာဆိုတာဘာလဲဒီအကျဉ်းလန်းကိုကြည့်ရင်ဆင်းရဲချုပ်ငြင်းရာနိဗ္ဗာန်ကိုရောက်မှာသိကြတယ်ဒီလိုမဟုတ်လားအဲ့ဒါကမေဃသစ္စာဘုဇင်ပွားနေတာမေဃသစ္စာပဲမဟုတ်ဘူးလားဆင်းရဲချုပ်ငြင်းရာလမ်းပေါ်ရောက်နေတာမဟုတ်ဘူးလား ဒီကျင်လန်းမော်ရှောင်နေတာဒီတော့ဆင်းရဲအမှန်တရားဆိုတာယုံနဲ့နာဘာနဲ့ပါလဲယုံနဲ့နာဆိုတော့ပိုင်းပိုင်းခြားခြားသိရမယ့်တရားမဟုတ်ပေဘူးလားပရိညေယနော်ဆင်းရဲဖြစ်ကြောင်းအမှန်တရားဆိုတာကတဏှာလောဘလိုချင်တတ်မဲ့နှစ်သက်တွေ့တာမှုဟုတ်ကဲ့လားသူ့ကိုတော့ပိုင်းပိုင်းခြားခြားသိရမှာလားပယ်ရမှာလားပယ်ရမယ့်တရားပဟာတ္တဗ္ဗ တခါဆင်းရဲချုပ်ငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ဒီတရားကတော့ဘာလို့ရမယ်တရားလဲဆိုက်ရောက်ရမယ်တရားမျက်မှောက်ထင်းထင်းဆိုက်ရောက်သိမြင်ရမယ်တရားဟုတ်ကဲ့လားသစ္စိကတဗ္ဗတရားနောက်တခါဆင်းရဲချုပ်ငြိမ်းရသို့ရောက်ကြောင်းအကျင့်လန်းတရားကိုတော့ဘာလို့ရမှာလဲပွားများရမယ်မိမိတဏ္ဍာမှာ ဖြစ်ပွားစေရမယ်ဖြစ်ပွားအောင်အထုရမယ်တရားဘာဝေတ္တပါဟုတ်တယ်မဟုတ်လားအဲ့တော့သိပဲဆိုင်ပွားဤလေးပါအများတတ္တဝါသိပင်လှပေသည်ဟုတ်သလားဘလို့ဆောင်းမရထားလဲသိပဲဆိုင်ပွားသဘောတရားအများနာလေသင်္ဟသည်ဟုတ်တယ်မဟုတ်လားဒီတော့ ဒုက္ခသစ္စာပိုင်းပိုင်းခြားခြားသိရင်သမုဒိယသစ္စာကိုပယ်နိုင်တယ်သမုဒိယသစ္စာပယ်နိုင်ပြီဆိုလို့ရှိရင်និရောဓသစ္စာဆင်းရဲခြင်းရာသို့ရောက်ပြီအဲ့ဒါလို့ရောက်ခြင်းမဂ္ဂသစ္စာကိုပွားဒီလိုမဟုတ်လားအဲ့ဒါဟာအရိယသစ္စာနာဒသနာမဟုတ်လားဒီတော့မဂ္ဂသစ္စာပွားလို့မလို့သစ္စာ၄ပါးသိမြင်လို့ဆင်းရဲချုပ်ငြိမ်းရနိဗ္ဗာန်ရောက်ပြီဆိုတဲ့အခါကျတော့တော်တော့တယ် ဆက်ဟောလို့ပြောတာလားဟုတ်ဟုတ်အေးကဲဒီလိုဆိုရင်ကနာကြီးရဲ့စကားငါနည်းနည်းနားထောင်လိုက်ကိုနော်ဆက်ဟောဆိုတော့ဣရအရိယသစ္စာနာဒသနာနိဗ္ဗာနသစ္စိကရိယာဟုတ်တယ်မဟုတ်လားမင်္ဂလာလေနိဗ္ဗာနသစ္စိကရိယာဆိုတာဘာလဲ နိဗ္ဗာန်သစ္စေကရိယာစာဒုက္ခခာတိမ်ချုပ်ပြငြိမ်၍ဇတ်သိမ့်ရာမှအေးနိဗ္ဗာန်ကိုမဲ့ညာဖူညာဖြင့်လင်မြန်စွာမျက်မှောက်ပြုအပ်ခြင်းသည်လေဩတမန်ချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဟုတ်ကဲ့လားကဲဆိုက်သွားပြီလားဘယ်ဆိုက်သွားမိတ်ဆွမ်းဆိုက်သွားပြီဒီလိုဆိုဆုံးပြီပေါ့ နော်ဆိုနိဗ္ဗာနတစ္ဆိကရိယာသာနိဗ္ဗာနတစ္ဆိကရိယာသာဒုက္ခခတ်သိဒုက္ခခတ်သိချုပ်ပြငြိမ်၍ဇတ်သိမ့်ရာမှန်အဲ့ဒီဇတ်ကြီးဆက်ကအောင်မလားငါတော့သိမ့်သွားပြီဒုက္ခဇတ်ကြီးသိမ့်သွားပြီဘာပဲကြံတော့လဲ ဒုက္ခပဲကြံတော့တာဗောဒုက္ခနိဗ္ဗာန်ဟုတ်ကဲ့လားဒုက္ခခတ်သိမ်းချုပ်ပြငြိမ်၍ဇတ်သိမ်းရာမှန်အေးနိဗ္ဗာန်ကိုမဲ့ညာဖူညာဖြင့်လင်းမြန်စွာမျက်မှောက်ပြုအပ်ခြင်းသည်လည်း ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းသို့နိဗ္ဗာန်တစ္စိကရိယာသာနိဗ္ဗာန် နောက်တစ်ခါ တပောစဆိုတဲ့မင်္ဂလာကလည်းဘုဇင်ပွားတာဗြမစရိယဆိုတာလည်းပဲဘုဇင်ပွားတာအရိယသစ္ဆာနာဒတနာသစ္စာမြင်တယ်ဆိုတာဘုဇင်ပွားခြင်းကြောင့်ရတဲ့အကျိုးတရားဟုတ်ကဲ့လားသစ္စာမြင်ပြီဆိုတော့ကနိဗ္ဗာန်မျက်မှောက်မပြုဝေဘူးလားပြုသည်ဒါကြောင့်မလို့သင်လျောလျောက်ပါဘုဇင်မြမပြပွားရမည်ပွားဖို့မလိုဘူးလားဆိုသင်လျောလျောက်ပါသင် ဘုဇေမြမပြတ်ပွားရမည်သို့ဒါကြောင့်ဝီရိယအရင်ခံပြီးတော့တတိတံဘုဇင်ကစပြီးဘုဇင်တရားတွေမိမိတို့တဏ္ဍာမှာဖြစ်ပွားအောင်နိုးနေသမျှတစ်ချိန်လုံးအဆောင်မှာစကားမပြောဘဲနဲ့အထူးသဖြင့်အဆောင်မှာစကားမပြောဘဲနဲ့ တခြားနေရာမှာကျတော့လုံးဝမပြောဘဲနဲ့အမြဲမပြတ်ဘုဇနေမိမိတဏ္ဍမှာဖြစ်ပွားအောင်ပွားများခြင်းအပြင်ဒုက္ခသမုဒိယនិရောဓဟုမဂမိတာလေးသစ္စာကိုမှန်စွာသိမြင်၍ဆင်းရဲခတ်သိမ်းချုပ်ပြခြင်းဖြင့်ဇတ်သိမ်းရာမှအေးနိဗ္ဗာန်ကို လင်းမြန်စွာမျက်မှောက်ပြုနိုင်ခြင်းမင်္ဂလာရရှိနိုင်ကြပါစေ။